ပါရရှိသွားပြီလို့ဆိုလိုက်ဒီတောင်904ပါဒီတောင်904ပါဒီတောင်904ပါဒီတောင်904ပါကုသိုလ်ပွား စားမှဒုဒိခါကိုရင်ရတာအကျိုးရမယ်လို့ဒီဟာအစဆိုရင်လည်းဒီကဒီပါဘူးလုံခြုံအောင်ထိမှဒီလာဒီပါလေဆိုလိုက်မပေဥစ္စာမပေဥစ္စာမကူပါ ရှိရမယ်မရှိဘူးအဲဒါကြောင့်ဒီကနမှာပါဠိကိုတိုက်တဲ့ဖြစ်ပြီးတော့ဤတို့ပေးရပြပါတယ်။ဒါကြောင့်ဘုန်းကြီးမှာဘုရားရဲ့ဓမ္မမောင်္ဂတော်ကအပ္ပသမတပါးအခြားအာဟုတရားမရှိဘူး။သစ္စာနိဒာရဲ့အာဟုတရားပဲလို့ဘုတော်မိငါမှရှင်ချောင်းပြပါရဲ့ငယ်လေးကဘာနိုင်ပါ ဘုံတော်မိမမှာတောင်းလာလို့ရှိပါလေလေးအပြန်နိုင်လေးပါဘုံတော်မိမမှာမိမလာတာရှိပါဒါပေမဲ့သိပြီးကြလို့အဝိပြီးသွားကြဒီဒီဒီမှာတော့သစ္စာစကားကြောင့်သုံးပြီးရင်းတော့ပါစေလို့သစ္စာပြုတဲ့အခါရာဇဝဘုံမင်းနေရာမှာအေးတဲ့6မင်း16မင်းပဲသာ ဝီးကွာတော့အရာဒီထဲမှာမဟုတ်ပါဘူးတော်မီရင်းရပါအာဝစီသစ္စာဗာသစ္စာဝစီသစ္စာဒီဝစီသစ္စာနဲ့ရှင်းနေတာသမုဒိသစ္စာသမုဒိသစ္စာနဲ့ရှင်းနေတာပရမတ္ထသစ္စာပရမတ္ထနဲ့ရှင်းနေတာကအရိယသစ္စာပါအောက်ထေချုပ်ဝစီသစ္စာဆိုတာနှစ်ထွက်တာအားလုံးမှာဓမ္မတစ်ခုရှိတယ်ပြန်နိုင်သေးတာမှန်တယ် နှလုံးမှာအရှင်ချောင်းရှိမသွားနိုင်သေးတာအမှန်ပဲနှလုံးမှာမိဘလက်ထာရှိတဲ့ဒေဝိကြောင့်ဘုရားပြီးပါတာအမှန်ပဲအဲ့ဒီတော့ဗမာနဲ့တွေ့တာတော့ဘုံမိကြီးပြောပါလေဆိုတော့သဘာဝဆက်ရည်ကျဲရတယ်တကွက်တပယ်လို့ပေါ့အဲ့ဒီ16နေပယ်သာဝေးกว่าတော့ရရည်တဲ့ဘုရားတော်မြတ်ရင်းပါသူကတပည့် တရားတော်ဆိုရင်လည်းအဲ့ဒီအချိန်မှာသူ့မှာသာရဏဂုတိလရှိပါဘူး။အာရုံကသူတော်ကောင်းတို့ဟာရှင်းရဲ့ခင်ကရောင်ရင်းမျိုးကြောင့်ပြက်ခဲရော့ခဲ့ပေမဲ့အခုအသစ်တစ်ပါးအာရုံလိုက်လို့ရှုရှင်ဝိသေစွာဒီဟာသာရဏဂုတိတည်နေပါအဲဒါကြောင့်သာသနာတော်ကြီးသဗ္ဗေယောဖြစ်သောဘိယတိသာမယေပစ္စောလူကြောင့်တော်ကြီးပြည်စီအောင်မြင်ပါစေလို့တစ္ဆာပြုတာ မှန်ရလားမှန်ပါပါဗျာအဲ့တော့ရှိရခင်လာလာလို့ဒီမီအိချာတို့ကအကြောင်းတရားတွေဟောသွားပြီးပြောတယ်ဘုရားကလည်းမရဘူးလေဟောရတာဟမ်ကြောင်းကြီးရတယ်ဟောရမှာလားဘုရားတော်ရှိခလုံးကြီးဟောတော်ပါ အဲအဲ့တော့ဒီနေ့ဘုန်းကြီးတို့ကတော့အာလုံးနဲ့ပါဝင်သွားအောင်ပေါ့သုဒ္ဓနာပိဋကခုဒကတိကဲမဟာဗရပါဠိအထကရာမြာရှိသည်ဣညတရဗေမနဝုတုသုတ်တံခောစာယကုလူရှင်သူလိုဖြစ်စေခြင်းတရားတော်အဲဒါသုတ္တံခောစာယကုလူ ဂိုင်းရာဒဂိုင်းဤတို့သမင်သာကြွပါပြုကိုရှိတယ်အယံတုသမင်ဘနောဖတ်တော့ပါရဂိုင်းဆိုသံပြကုသိုလ်ရှင်မြတ်တရားကို မထဘုန်းကြီးလိုဖြစ်တာလေ။ဘာလို့လဲဆိုတော့သမထဆိုတာကသက်တမ်းရှည်ကာလချိန်ကြီးအများကြီးယူပြီးတော့ဇန်သမာပတ်ရအောင်အားထုတ်ရ။အဲလိုနည်းနဲ့သိပါဗျာနိုင်။ဒုဇန်စိတ်အတွင်းမှာပါဝင်တဲ့ပရမတ္ထတရားတွေကိုဝိပဿနာနည်းနဲ့ရှုမှမှသိပါရ။အဲဒါကြောင့်ဒီနေ့ခေတ်ကသက်သမ်းလို့သုက္ကကာလ အဲဒါကြောင့်သမထဖြစ်ပြီးတော့သုဒ္ဓဝိပဿနာယံဤအာဝိပဿနာတက်တက်ဖြစ်နိဗ္ဗာန်သွားလို့ရသမထကိုဘုန်းကြီးတို့ကဖြုတ်ထားတယ်အဲတော့ဓမ္မကမဟာမြတ်စကားနဲ့ပြောရတယ်မျိုးကြီးဆိုင်အပင်ပေါက်ရတောင်းမှုကိစ္စအပြီးကြီးပါအဖို့မရပါဘူးနည်းတပန်းအဖို့မရနဲ့လည်းအပြီးကြီးပါအပြီးကြီးရပါဦးနည်း အဲအလေးမှပြီးပြီဆိုရင်တော့အနည်းနဲ့အဝေးအနည်းနဲ့အများအရင်နဲ့နောက်တာကွာတယ်။တောင်ကိစ္စပြီးပြီလို့ဆိုရပါတယ်။မှန်ရဲ့လား။မှန်ပါဗျာ။အဲဒီလိုပဲသာသနာ့ဘက်သူဖြစ်ကြတယ်။ကုသိုလ်ကောင်းကြတဲ့ဒုက္ခဓမ္မတွေဒါနကုသိုလ်ကပင်တဲ့ဒုက္ခ ဘေဘာယောနဲ့အာမပေးချမပြီးတော့ဒါနကုသိုလ်ရှိရုံနဲ့အာမပေးတာမရသေးပါဘူးဒုတိယအိနာကုသိုလ်ကအပွက်နဲ့ဒုပါတဲ့မွေးမွေးရုံနဲ့အာမပေးချမပြီးသေးတယ်ဒီလာရှိရုံနဲ့လည်းမဟုတ်သေးပါဘူးမရနိုင်သေးပါဝိပဿနာတရားကတော့အပြီးနဲ့တူတယ်အဲဒီမှပြီးပြီးလွဲတော့အာမပေးချပြီးပြီးဆိုလို ဝိပဿနာပွားများအားထုတ်ရင်ဒီနဲ့အဝိအနည်းနဲ့အများရင်နဲ့နောက်ကပွားတယ်။အဲဒါအနဘုံနိဗ္ဗာန်လက်မှရပြီလားလို့ခေါ်ဒီခြေကတရားလေးအားလည်းထားပါ။ကြောင်းရှုတိရလူမှာလည်းပဲအဲဒါပါပါလေ။ဒီလိုရှင်မင်းမဆရာတော်ဘုရားကြီးရေးလာတဲ့မဟာသံဃိကဝိဟာရတို့စသည်ဖြင့် ဝိရလူချောင်းဖောက်လူတဲ့ပုဂ္ဂိုလ်များတဲ့ဟောအာတံကဝိဟာရကြောင့်တံသာဥဒ္ဒဥဒ္ဒကြည်သူကဲမွန်ကြရဟံကိုကျမ်းကံထောက်ရှင်ဤတံမှန်တော်နတ်နဲ့ဒုဝသန္တိတွဲ၍ဒုဝမတ္တသာဥရဤမထာကျတိကိုဒီလိုကြောင့်ဤဝိသင်ထိတ်လာတဲ့ရှင်တိတေကြောင့်အောင်များနေအန္တရကိုနေဆက်မှုသာ သောသူဖုတ်ပြီးစိတ်ထံဖြင့်ဝိနိကိင်္ဂခြင်းပေါ့ဗျာဝိနိကိင်္ဂဝိနိကိင်္ဂတဲ့စိတ်ပေါ့ဗျာဘုံမှာရက်ထိုက်နမ်းနိုင်ရှင်မောင်းပြီးလို့ရှောင်းပြီးမပေါင်းအိတ်နဲ့မမြင်မဲ့သူမြင်နေတဲ့တည်းနဲ့ထိုင်ပြီး၍ဝိပရိညာဟောက်ပြန်စေရင်းယူသူရှင်းမှရှင်းရှင်းလို့ရှောင်းကျွတ်တဲ့ဟောက်နောင်နောင်ဘဝပစ္စည်းမှာဘုနာကဲကိုအရဟတဖို့ ဘုလိုကျေးဇူးလွန်ပြပြုသည်သောဦးလူကျိုးခွန်နဲ့ဒီဆိုတဲ့နေရာမှာနောက်ဆုံးဉာဏ်နာဖြစ်တဲ့အတိကြောင့်ကိုယ်လေးနဲ့အလုံးနာရသည်ဖြစ်ပါလိမ့်မယ်။မှန်ရလား။မှန်ပါဗျာ။ဒီအဲ့တော့ဝိပဿနာကြောင့်လို့တဲ့အချို့ကိုကဒီရချက်ကဝိပဿနာပါရ။ဘုန်းကြီးတို့ဘုရားရှင်တဲ့တဲ့တော်ညာကာလတော့ သရဏကသံဃာဓမ္မဝိကို15ပါးကိုပိုင်းသရဏကသံဃာဓမ္မဝိကို20ကိုပိုင်းဆိုလိုချက်ကဘုရားဖြစ်ပြီးသား15နှစ်နဲ့30အတွင်းမှာကျောင်းသူနဲ့ဖြစ်သူရကောင်းမွန်တဲ့သူလည်းပဲရာမရှိတန်လာတဲ့သူဟာဓမ္မလိုလုံးဝမတိုက်ဘူးခြေတော်ပဲနဲ့ပြင်းဝါရရဲ့အောက်ကိုချောင်းမှန်းနေနေမို့ရတော့သူနေလို့အပင်မှာအဘက်ပြင်းကိုဘဝ ကျွတ်လန်းကိုသာပုံမြော်ပြီးတော့နေချနောက်ကြတော့ကတတိယမှာရာဇဂုတတိကဒေါ်လာခရီးဖြတ်တာတော့ညာမှာ60ပေါ့ဒီပြင်းနေချုံဘုတ်ဒီဝယုံဘုတ်ဒီေကောယုဘုံကြီးရှားလာနေပြီးတော့ဆုံးတာကြွားပါရတီးထွက်လာဟဲ့ဒီကိုယ်တော်လေးအမောကာရပြည့်စုံတဲ့ဆောက်ရှိမှုခြင်းနဲ့ ကိုရောဤကနေပရိယညပฏิပါဆိုတာလို့ဆွဲဆုံရပုဂ္ဂိုလ်တွေဖြစ်နေတော့ဣန္ဒြေကပြုတမ်းမှကြီးနေညအဲဒါတရားမရာရိယကိုကြည်ညိုတဲ့စိတ်ဓာတ်ဖြင့်ရှင်မရလို့တတိတော်အသောပုံလူရှင်တဲ့ဒုက္ခမလားအာရကတော့အနည်းအထိညစွာဘုရားကတို့ယဟန်တော်ဒီကိုသောက်ပုံနဲ့နေရမယ်လို့ဘုရားမြင်တယ်ဒါကြောင့်သူမခံနိုင်ဘူး အာနာလိုတွေကလည်းအလိုနဲ့ချအပြည့်ရှင်များလို့ဆရာဘုရားကိုရှောက်ထားပါခွင့်ရမယ်ဆိုရင်တော့ပြီးတော့ပြန်ပြီးအကြောင်းပြပေးပါဒါနဲ့ရှင်များတို့တနေ့ကမိမိတို့ဆောင်ရွက်ရမယ်ပရိယပရိပါလုပ်ငန်းတွေပြုညနေချိန်ထားတော့ဘုရားကစိတ်ကသွားဘုရားတော်မှာဒီစိတ်စိတ်မြင်မြန်ပြုပြင်လို့ ရိယတိတေအပြည့်သူတို့သိတဲ့ဝေယျတွေဟောပြပြီးရှင်းသားတို့ဘာများရှောက်ထားလို့လဲကုသိုလ်ရှိရကဖွင့်လိုက်တာပေါ့ဘာလို့လိုက်တာလဲကုသိုလ်ရှိရကဖွင့်လိုက်တာအဲဒီညတော့မှအာရုံများလာရာဇယုတထေလာကျောင်းအစောအပူလူကျင်လို့ပါတယ်ဗျာရှင်းသားတို့ကတိုက်တွန်းတာလူခံတာ ပရိရဲ့အရေးနမိတ်လက္ခဏာပြရသလားတပည့်တော်တို့လုံးဝဘာမှမပြောမပြုကြရပါဗျာ။ကောင်းပြီသူဆန္ဒစေရနာနဲ့သူလူမဲ့ဆိုရင်တော့အနုဒါနာမိဘေကဝေကဟပတိကုဒိမရိခန္တိတောဘေကဝေနိုင်ခြေတာယဟန်တော်မြတ်တို့ဣဇာတကေယကျိုတရိရှောက်ထသည်ဒီကိုအရိင်္ဂတဝါစာပြု အပတိကုဒိတကာကမကြည်ပြုသူဆန္ဒသဘောဖြူဖြူနဲ့ထူလာတဲ့ကြောင်းကိုပဋိက္ခဏိတောဒုက္ခယင်္ဂပဋိက္ခဏိတော ကြောင်းအမျိုးမျိုးကိုခဏိကအစအလူခံနိုင်၍နေထိုင်သုံးတော်များလို့ဘုရားဖွင့်ပြတော်မူလိုက်အဲဒီသာဝုဒ္ဓမှာအင်္ဂါတော်လေးကဒီခုနကရှောက်ထားတဲ့တကားအပြောပြတော့အင်္ဂါပါ60ဘုရားကလည်းတတိတဲ့ကြောင်းပေါင်း60အပြီးဆောက်ပါတယ်အေးအခုဘုန်းကြီးတို့တော်ကောင်းများတရားနာနေတဲ့အကြောင်းမျိုးမဟုတ်ပါဘူး ဒီလိုကြောင်းတွေကနောက်သက်လိုက်ဆံတော့ကိုတည့်ရဲ့ထဲဆောက်လို့မပြီးပါဒါသမားတွေနဲ့ဘယံတွေနဲ့အာဘအောင်နေရှင်နဲ့သူအင်္ဂတိဒီပါရီအသားတွေမှာခရမကတိုက်တာဒီဒီဝေဒီပါရီနဲ့ပိဋကတာဘယံနာမစေတနာသတို့ဘုမာအသားတစ်ချက်တော့သူတစ်ချက်တော့ပါကျိုးချင်းပဲတက်ဝါလို့ရဆောက်ထားတဲ့တဘာကြီးကြောင်းလေး အောင်ရောပြောရမယ်ပြိမနမတိုင်းတိုင်းတိုင်းမဲ့ဘုံမို့ကျူရိုးကိုထင်ရကဝါကြံလေးစိတ်ချခင်းထားတဲ့အကြောင်းမှာအဲလိုကြောင်းပေါင်း60ပြီးသွားတဲ့အခါကျတော့မှဘုရားဆုရှောက်ထားအကျိုးများအောင်တတိလူကောင်းလူနည်းမရှိတော်မူကားဆိုတဲ့ဖြင့်ညတ်တော်ဘုရားကတဲ့ဒီအဲ့ဒီခါမှာတိတံဝံပတိယမိတာလောဝါလမိကာတိသ သတိတပိမတ္တေသာတိတိနေသာပိယောရှိယောသာတော်ဝါဒတကောကောရောတေသာတောပတိဉ္ဇေတိဒုက္ခသေသာလေနာသင်္သသာရိယုဇဝိပါတိတောဝိရဒတန္တသံဃာသာဧကံဘုဒ္ဓေနဝနိတံတတမယိပါဠိရောဘောတောသမတံအထမတ္တနောဝိဟာရေကာရိယရမေဝါနေယိသ နာသနာမိသရိယာဥရဘုတေတုဝိသနာမေနရှိတတာဧတသဓမ္မဒေဝေဣတပတုခပနုတနာဧတသဓမ္မဒေဝေဣတပတုခပနုတနာယံသောဓမ္မဣတိညာယပရိတိပါတိတနာမောလို့ကြောင်းရည်ချက်ချတရားဟောပါလေ။ပါဠိဟော။ကြောင်းရည်ချက်ချ ကြောင်းတော်အာရိတတိမိသားစုဆောက်တဲ့ကြောင်းနောက်ဘုဗ္ဗံကြောင်းတော်ဝိသနာကြောင်းမာတိကိုလူသားနဲ့ကြောင်းအဲတော့ပါဠိကာကြောင်းဘုရားယုံကြောင်းစသည်အတိတိသောကြောင်းဤချက်ချဘွဲလီမှာဘယ်ဟာဒီတရားကိုပဲဟောတော်မူပါအဲတော့အခြေချက်ကလေးကကြောင်းဆောက်တဲ့လူရဲ့ရည်ရွယ်ချက်ကြောင်းနဲ့ဘုန်းကြီးရွေးချယ်တဲ့ရည်ရွယ်ချက် သရထောင်းတိုင်းဘုန်းကြီးကဒါရမကိုပြန်ပြီးကျေးဇူးဆိုင်ရမယ်သဘောတရားဒါရမကလည်းချောင်းချောင်းထားယူအော်တိုမက်တစ်နိဗ္ဗာန်မရောက်သေးဘူးဒီအဲ့ဒါတေတ္တဓမ္မလေးနဲ့ပြီးတဲ့တေတို့ကြောင်းနေရဟန်းတို့တတ္တလူကြောင်းကဓမ္မတရားကိုဒီသိပြီးဟောရဟောတဲ့အခါသဗ္ဗဒုက္ခပနုဒနာသဗ္ဗဒုက္ခဒုက္ခကရှိရအနုဒနာကနှစ်ပဲ ရှင်ရဲ့ငြိမ်းရောက်ဖြစ်သောတရားကိုဟောရအဲ့လိုဟောရုံနဲ့မမီးသေးဘူးယံသောဓမ္မာဣတိညာယပြိနိဗ္ဗာန်နာတော်ဟောသောတုကြောင့်ဒါကြောင့်ဓမ္မရိယဓမ္မရင်းမဲ့လို့ရှင်ငြိမ်းရောက်ပေါင်းရသောတရားကိုဣဒ္ဓဤသာသနာတော်မြတ်နဲ့အညာယဝိပဿနာဉာဏ်မဉဏ်ပညာဖြင့်သိအောင်ပြုပြီးတော့ပရိနိဗ္ဗာန်နာတော်တဲ့နာတော်အာတော်ကိလေ ပြီးကျောင်းဘုန်းကြီးဟောတဲ့နေရာနားလက်တွေ့ကျင့်သုံးပွားများအားထုတ်လို့ပဒနာဉာဏ်စဉ်နဲ့ဉာဏ်ပညာရှင်ဖြစ်ဓမ္မတာရမအနိဗ္ဗာန်ရောက်တယ်ဆိုတာအဲ့ဒါပဲကျောင်းဆောင်ထားရင်ဘုံတော်မြတ်နိဗ္ဗာန်ရောက်ပါအဲ့ဒါကြောင့်မို့လို့ဘုန်းကြီးတို့ကကုသိုလ်အရှင်းကျင်မှာဒါနကုသိုလ်သီလကုသိုလ်သရဏကုသိုလ်ဗတ္တိပဒနာကုသိုလ်ပေါ့အနာကုသိုလ်အပေနဲ့တူတယ်သီလကုသိုလ်က အပွဲနဲ့တူတယ်ဝိပဿနာကုသိုလ်ဟာဒီအဲ့ဒီသုံးဆုံးမှကောင်းမှုကမ္မဟာကောင်းမှုကိစ္စပြီးတယ်လို့ဌာနတိကဝိပဿနာသုံးမြန်ဆုံးမှလူကဓမ္မတွေပါလို့ရတယ်ခိုင်းရတာပြောတာဆိုအပင်ဒါနာအပင်ဒါနာဝိသီလဝိသီလသီလဝိပဿနာ ခြံလိုက်မှပါဖြစ်တော့အဲဒီလိုပဲဒါနကုသိုလ်ကဒီနဲ့တူတယ်မြေပေါ်ရောက်တဲ့သာမှုဖြစ်တယ်လို့ဒါနကုသိုလ်ရှိရုံနဲ့ဒိဋ္ဌာမရသေးဘူးသီလကုသိုလ်ကဒီနဲ့တူတယ်ဒီပြောင်းရုံနဲ့သာမှုဖြစ်သေးတယ်လို့သီလရှိရုံနဲ့လည်းဒိဋ္ဌာမရနိုင်သေးဘူးသိရတဲ့နောက်တစ်ခုဝိပဿနာကမိနဲ့တူတယ်မိနဲ့ချက်လိုက်မှပါဖြစ်တယ် သာဖြစ်သလိုဝိပဿနာအားလုံးမှာနိဗ္ဗာန်ရမြေမရှိရင်လည်းစားချက်လို့ရရေမပါရင်လည်းစားချက်လို့ရအဲဒါကြောင့်ဆိုလိုက်ဒါနမာမီဒါနမာမီသီလရေ ခင်ကမွေးရနေတော်မူခြင်းကာလအာဝိဒီပြုခြင်းကယမနာဆိုတဲ့လူနေတရားယမနာလူပြုတဲ့ကပုံနာလူယမပြန်ကြပုံနာလူတွေပြုလေးတရားအဲဒီရေတံဝန်ချောင်းအနီးကနေပြီးတော့ခရီးတက်ကိုသူသွားမယ်အဲဒီရေတံဝန်ချောင်းကရောက်တဲ့အခါကျတော့ရေတံဝန်ချောင်းကအာဃာတော်တွေအာဝိဒီပြုခြင်းကိုဆုံးမှန်ကြွလာ ကျောင်းပြင်မက်သင်္ကန်းရုံလုံးငေချတယ်။ဒါရသမီးကတော့ဒီပုံသားလူတွေကတန်းပြီးတော့ကြည့်ရှိခုမြော်လိုက်။ဒိန်မသွားလေးပဲနဲ့ရက်တာနားပြီးခုမြော်လိုက်တဲ့အခါမှာဧကန္တဗေမရောဇေဝရဏတန်တော်ဒီလေသူ ဒါကြောင့်သင်္သာယုံလက်ကသင်္သာအစွန်လေးတစ်ခုကမြဲပင်လေးကိုကြားပြီးတော့နှိမ့်ရည်လူသွားတာမြင်ပါတယ်အဲ့တော့သူအုံနောက်နဲ့နှလုံးသားထဲမှာအလေးရကုသိုလ်ဆိုပြီးတော့ကြောင်ကြီးလေးပန်းလာတယ်ကိုရိုလေးသင်္သာနေမလို့ဒီနေရာတော့ပြင်ငါတန်ရှိကုသိုလ်ပြီးမှပဲလို့ဘာတော်ကနန္ဒသောသောမပါလဲ ပုရာဏပိဋိပေါတုရှင်နာမုကေတဝါ၍သာသမိဌာနေတုရိယနေဟာနန္ဒနာတုရိယကိုအမရိဏမြတ်တိပင်မရှိအားခလမနလပရိသံတောဝေလမဒုသမဟနေဇာတိတိမြေနှင့်တူစွာအပါတိ ရပဲနဲ့မုတ်ဝေပြရေးတဲ့ပွဲကြည်လင်သောအာစေရနာနဲ့တန်ရှင်းရေးကုသိုလ်ပြုလုပ်လိုက်တယ်တဲ့ဆိုလိုက်အဝဋ္ဌိမာအဝဋ္ဌိမာယတ္တံဃာယတ္တ también ဧကတပိကုဏဗေဒကံနောပန္တုဝိဩလံပန္တော။နေရပြမိကြတော့ဘုရားသာသနာဝိသဘုလဘယဟံသင်္ကန်းမှာမကြွားကြည့်လေတော့သင်္ကန်းရဲ့မင်းကသင်္ကန်းဆုံးလေးတခုအောက်ကြပြီးတော့ဖုံမောက်နေလူသွားတာမြင်တယ်။အဲလိုမြင်လိုက်တဲ့သင်္ကန်းသူရဲ့အုံနောက်နဲ့နှလုံးသားရဲ့အလိုလိုကုသိုလ်ရောင်ချီရေးထမ်းလာတယ်။ဒီညာသင်္ကန်းကိုပုံပြီးမပေးရ။ ငါသဲလေးကိုရင်ကောင်းမှာပဲလို့ဒီဒီစိတ်တွေတော့အဲ့ဒီလိုဆုံးဖြတ်ချက်ချပြီးတော့ဝါလူကအာရိတဝါသဲလေးကိုကျုံကျုံဒီကလာသတ္တမိတ္တေတို့ရ၌ဩဂီရိကောင်းပါမတွေ့ခြင်းဖြန့်ခင်လိုက် သိမဲ့ကုသိုလ်လို့ပါ။ခိုင်းဆိုလိုက်အာဝတိမအာဝတိမယံအင်္ဂယံအင်္ဂံကံကြွာရဝေ လက်ထောင်ပြတာကမှန်အောင်ကြည့်နိုင်တန်လုံးတို့အောင်တွေနံပါတ်1ကနံပါတ်2ကအေးအဲ့ဒါမေတ္တာမှလို့လို့နော်သူ့ကိုလေးရင်လည်းညံ့ညံ့လုပ်ပြရသူရှင်လွတ်တဲ့ဒီဟောတာကုသိုလ်ကလည်းမျိုးရာဟုတ်ပြီအရိယာဒီဝတေပိအန္တနာအာဂနောဟောလောကိတောသုံးရမြတ်ပြရတော့ဒီ ဒီမဟုတ်တာပုံပေါက်တဲ့မိုးတွေ့ဘူးတဲ့နေရာလေးတွေ့အာသူလည်းမဟုတ်ပြပြီမိုးရန်ပေါက်လာလို့တွားကြည့်တယ်လို့ကုသိုလ်ကတွေ့ရတဲ့နေရာဌာနငါလည်းခင်းတဲ့နေရာနဲ့သာသာတော်လေးပဲလိုလိုက်ပဲနဲ့တယ်မလဲသတိတပံပဲလို့ကုသိုလ်ရနိုင်အောင်မလဲအဲ့ဒီလိုဆိုတဲ့မျောလင်းခြင်းနဲ့တွားကြည့်တော့ရိစ္ဆာရဲ့ အဲ့ဒီနေ့ကျတော့ဘောရောအာနာတဘောဟောတိနေမှုပြင်းနေတယ်။ဘာဖြစ်?နေမှုပြင်းပါဘူး။အဲ့တော့ lượng là lạy သတိဓမ္မဘယ်လိုကုသိုလ်ရနိုင်အောင်မလဲဟောဒီမျောမြင့်ချက်တဲ့သမေသောကြည်ပြန်တော်သေသာရေအရိယကြတော်ဝတ်သောသရိငါဟောတိမုသက်တိတိယဒီတဲ့ဒီရဲ့မြောက်ပါဖြင့်မုသက်တိတိယဒီရလက်တိုင်းဘုရားလည်းကြွားအဲ့တော့တကူတော်ဆောက်တဲ့ဟန္တာကလေးကလေးနောက်မုန်းနောက်ပါတော့ကိုတော်ဒီပါဆွဲကုန် မိုးရေဖြင့်လမ်းချွတ်ရမြတ်လိုမယာမာတိဤကံရဏသာလဆိုင်သောကြောင့်တပ္ပကိုဟာရေတုသောလုံးလန်းနေမှာဝတ္တိသေနောတိအာသောမတော်မဲ့ဤဒီစိတ်တဝါအဲ့ဒီလိုဆုံးချက်ချက်ချပြီးတော့ဘာသာနာရသောကြောင့်တပ္ပကိုဟာရေတိကောက်သွားမတွေ့သောလုံးလန်းလိုက်တည်း ရအဲအဲ့ဒါနော်နောက်ပြန်လာကြမှာခေါ်လာယူလေကမ်းနဲ့ပတ်ပြီးတော့အိုးဒီအိုင်းနာမှာကောင်းလို့တရားယူအဲ့နာမှာဘဲတွေပေါ်လာဆိုတာရှိဘဲတွေကကစာတိစာစအင်္ဂန်တော့ပဲအန္တရာယ်တရားကဒိဋ္ဌာယနာနဲ့တော့မမင်းကြီးရဲ့ကျုံဆိုင်ရာရည်ကြီးမှုရမောင်ကြီးကဘယ်သာကြည့်ရပါလဲရှင်မန္တလေးနေရောဟာပါဒီမှာဟောဟောဟော မမီးရအားပြန်လုပ်ကြစားပါလေရှင်ဘယ်ရလေတော့အမှုထမ်းပါလေညီမတို့ဩဩဩတော့မောင်ကြီးတန်းကဘယ်လိုခေါ်ပါလဲရှင်ဒါမေးလို့ထုတ်တာလေမိုင်းလားအဲ့ဒါကိုမန္တလေးသားကကြိုတင်ရွေးသွားတယ်အဲ့တကယ်လို့ဘာနာမည်မေးရင်ဒီကလေးပါလေးစာမရှိနိုင်အောင်တင်ထိုးပြီးတော့ရှင်ယူတဲ့ဥဒကနဲ့သူကရှာတာ အဲ့တော့မောင်ကြီးနာမည်ကတော့ကိုဘောဘောဘန်းမှာဓမ္မလို့အဲ့တော့ဘယ်နေရာသူလေးတွေကလေပေါက်ဆိုင်မပြေဘူးမန်းရွှေမြို့တော်လေတော်ဝတ်မှုလာမြေရောလာမဆန်းတဲ့ကိုဝတ်ဝတ်မွာကာရလေအခုလည်းပဲသင်္ကန်းတော်မြတ်မိုးစောလာအဲ့ဒါကွာဘာရင်ပြတ်သွားပြီ ကိုဘောကပန်းကြီးတော့အေးဆိုလိုက်ဒီနန်းတော်မြတ်ဒီနန်းတော်မြတ်ဘုဆုလဘုဆုလစေရတနာဝူချောင်းလူတယ် မုလူပေသာမုလူပေဘုအနွေဘုအနွေမနေလူရာရောက်ပါသည်မနေလူရာရောက်ပါသည်ဒီလိုကမှပြင်မှာတော့အခုလက်မလို့တော့ဖြစ်အမေရိကန်တို့အင်္ဂလန်တို့ဂျပန်တို့ကနေဒါတို့ဩစတြေးလျတို့ကြတော့အဲ့ဒါဖြီးဆိုရလားအခုဒီသိက္ခာတကယ်ငါတို့ပြရှေ့လာလာပေးတာကိုတို့ငါတရားတော့ဒီအဲ့ဒါအခုဆိုတာမလို့တော့ဖြစ်နေဘူးခန္ဓာညာက ဓာတ်တွေတွေ့ရင်အဲ့ဒီဤဆိုတာဆက်ပြရဟာအဲ့တော့ဒီမှာဘာပြောတာလဲကြောင်းလူရဲ့အပုဂ္ဂိုလ်လူရဲ့ရောက်တယ်တဲ့ရောက်လူရဲ့ဘုရား ကဝေဤကန္တမထုကြောင့်ကောဝိယရတာယေကောထိုကြောင့်အလုလုသောပုဂ္ဂိုလ်ဤတိကံဒိဋ္ဌိနာမအောက်ပါမသွေ ဘုရားတို့ကဓမ္မရအတွေ့အကြုံရောရှိကြရောနှလုံးရောကြောက်ပါရောအယောင်ရောအရာရောစိုးနေအဲ့ဒါကြောင့်တော့ဒီအဲ့တော့နောက်တစ်ခုကပါလေအဲ့တော့အမောကာရကပြည့်စုံတဲ့အကြောင်းဆိုတော့ယမန်နာမတိရှင်ယမန်မယံကြီးအဲ့လိုအတိရှိတယ်ယမောကာရကလုံဝင်တဲ့အကြောင်းနဲ့ဝင်းနေတော့ချမ်းသာသွားဘူးလားချမ်းသာပါဘူးဗျာအဲ့ဒီကြောင့်လူတွေချမ်းသာပါဘူး ကျူရှင်လွတ်မလာလို့အောင်းမေ့မလွတ်သေးပါလားဒါကြောင့်ကြောင်းကြီးချမ်းသာကိုပြန်ရောက်ပြီးအမှုကြီးတွေနော်ကျူရှင်ကမမေ့ရတယ်ခမင်းသားမဟုတ်ဘူးကြောင်းကြီးရဲ့အဲ့ဆိုလိုက်ကြောင်းမလူပဲကျဲဒီရောပုတ်ဖို့ပုတ်မှာဖြစ်တယ်။တို့ကြောင်းမလူပဲ။ကြောင်းမလူပဲ။သံသာရေ သားတို့မိမိတို့တွေတည်းကစီးဆွဲပြီးဘုန်းကြီးရေဘုန်းကြီးရမယ်တို့တောင်းတော်လူတွေတောင်းတော်လူတွေချမ်းသာရေမေတ္တာရောက်ပါလိမ့်တဲ့ဓမ္မလေးကြအေးဒီဘက်မှာတဲ့ဝေကိနေတန်လေးအလားကိစ္စများလေးအားထားတဲ့ကိမလည်းလည်းဒီလေးကိမိကောကြီးကိမစွန်ကြီးရှိနေရင်အမောကလည်းဒါပြည့်စုံတဲ့အကြောင်းနဲ့ဝေနေတော့ဩ ဩဒိဋ္ဌိဘေးမကင်းဘူးလားကင်းပါပါဘုရား။ဒါမို့လူတွေ ရှိသေးတယ်သိသိချာတယ်ဝင်အောင်းတယ်အနာသတ္တဝါတွေတောင်းပြန်ရှုပ်ချက်ခတ်နေရဲ့အမောကာကပြည့်စုံတဲ့အကြောင်းနဲ့ဝင်နေတော့အသက်သေအောင်မှာသေပါဘူး။ရောင်းတော်လူပေးပါ သာဟိတဥသာသမနာမနသာရိကျေပွားများ၍ဇန်ရရဘူရလည်းဟောတိတဲ့လျော်လျော်ပါမောညာအပါဝေတိကန္တမထုကြောင့်သောဝိဟရထာရိကောထိုကြောင့်မောလူရသောပုဂ္ဂိုလ်သည်သာနာတိတိနာမအောက်ပါမသွေဇာလူရောရှိလူရရောက်ပါ၏တည်း ဒါနာအမေသနာတပ္ပရာသီလမေရဩဒိတာဘုရားဝိသိကိတာဆိုတဲ့စိတ်ရဲ့နိဝရဏအမြင့်ကြီး၅ပါးကိုဖွင့်ဖြူရှင်းချက်အောင်ပြုလာလို့ဇာနာလို့ခေါ်ပါတယ်။အဲဒီကြောင့်ဘုလူပေသာဘုလူပေသာနောဖွေသာ တွေလူတွေဝိပဿနာဓမ္မတွေပွားများအတုလို့ဒီကရေဒီကနာအဲ့လိုရုပ်နာဘွယ်ဘွားရေဟောနာမဆိုတာသိချင်တာညာဒီကအကြောင်းဒီကအကျိုးလို့ဒီပါရမီတာပိကညာအေးအဲ့လိုဆိုပြီးတော့သံသနာညာဝိယဝိယဘင်္ဂဘေယအာနိမနိတာမုတိဒီဒီကနာလူဘမကိုတရုအဲ့ဒီတိုင်ဝိပဿနာဉာဏ်လို့ခေါ်ပါတယ်မိမိချောက်လို့တဲ့အကြောင်းကနေပြီးတော့အားလုံးလို့အဲ့ဒီဉာဏ်တွေရသွားရင် ဆိုလိုက်ကြောင့်မူလူပဲသာ ပြီးပြီးတော့ဓမ္မရေးတရားကဒီသတ္တနာတရားနာဓမ္မရေးသတ္တနာအားဖြင့်တတိထာယဝါအာယတထိုင်နာအိဒမှန်ဆန္ဒနဲ့တပည့်တော်ကောင်းရေချူနေတာဒီဝန်ဆိုင်ရည်ကြီးနဲ့ဓမ္မရဲ့အာမမဲဘတ်တယ်လို့ကလားအော်မသိနဲ့။နောက်ရဲ့ကြားတော့ဂိုင်းကလေးတို့ဓမ္မရေးပြင်းပြီးအမှတ်ပဲ။ဒေါ်ကြီးဝိလာမှတ်ဘူး။အမတိရဓမ္မရေးမှတ်ချေလို့လာတယ်ဆိုတော့ဒါရင်ဖတ်ရမယ်ဘုန်းကြီးပြောလိုက်တော့ဟုတ်လား။ အောင်စင်းကပြောတာပဲတဲ့ဒီမာကြီးကမိတယ်ဒီမာကြီးကမိတယ်နှစ်ယောက်ရှိအောင်ရှိဘုရားတော့မိလိုက်ဒီမာကြီးအိမ်ကရှိတာရှိလို့ဟောဒါလည်းပြေးလိုက်တာကြည့်ကြည့်ဒီမာကြီးလည်းအောင်မလဲဒီကရှိတယ်ရှိတယ်မရှိတယ်အတူတူတော့ဟောဒီလိုမှမသိရဲ့တဲ့ငါကတော့အိမ်ကရှိပါတယ်တဲ့အခုပဲရောက်တာသိသွားတယ် တာဘုံမောင်ကြီးဟဲ့ဒီလုံးတယ်တော့တော့ရှိမှာလားရဲ့ဒါပြိနာမည်ကဘယ်လိုပေါ်လဲကိုအေးမောင်ဒီတော့ရှိတယ်ကိုအေးမောင်တစ်ချက်ကလေးမလုပ်ရဘူးဒီပြောတဲ့ခါကျတော့မိတယ်အခုလည်းတို့လူတွေအဲ့ဒါတွေပဲကိုအေးမောင်ကိုအေးမောင်ကြီးရတဲ့ရယ်တိုင်းတိုင်းလာသောတာပတိမေညာ ယ်မျိုးသူတွေသာဒီမှန်သိတာနဲ့မနစ်ပါဖိတဲ့မင်းလေးစာဒီရှုထုတ်ပြဖို့သူပြတ်ကုန်လားမညာလေးရောင်းလို့ ဟုတ်ရင်တော့မပြီးလို့ဟုတ်ပေါ့ဗျာကိုလည်းဆိုရေးဆိုရင်းနဲ့မှန်သွားတာပေါ့အဲဒီဘုညာကဘာဘုညာနေလဲသောနာပတိဘုညာ တစ်ပါးကြီးကတို့ယောဂီပုံညာရအောင်ဆောက်တာဘလောက်ခွင့်ပါအာနာရှိတယ်ကြည့်တာ။ဒါကြောင့်ကြောင့်မို့လူပဲ။ကြောင့်မို့လူပဲကိုညာပဲမနေလူရာကြပါဘုရားနဂဗလနာမရမနာဘူတံနိဗ္ဗာန်တဲ့တော့မဘုဖြစ်အာယုရလာနိဗ္ဗာန်လို့ဆိုတော့မညံဘုရားမရရင်လည်းပဲ လားတဲ့ဟောမတ္တပုညရရင်ဘာလို့ရနိဗ္ဗာန်ပါဘုရား။ရောင်းမို့လူပေ မာဂုဏ်တရားရောက်တယ်ဣမေဂုဏ်တရားရောက်တယ်အတ္တဂုဏ်တရားရောက်လောကုတ္တရာဘက်ကသံဃုတရားရောက်တယ်ဝိပဿနာဉာဏ်ကိုတရားရောက်တယ်မဉာဏ်ကိုတရားရောက်တယ်ပုညာကိုတရားရောက်တယ်နိဗ္ဗာန်ကိုလည်းခိုင်းမှန်ပြီမှန်ပြီကောင်းမှာကောင်းဘာလို့ရှိနေကြလဲမှန်ပြီကောင်း ဆဲတယ်ဘယ်လိုလဲတဲ့ကလုံးလေးပေါ်မိုင်းအချက်ကောင်းရဲ့ဆဲချက်တယ်အာဇာယောသာဘောဓသဗ္ဗရောဒီယောဂရာဒီဥပါဒယယောဒီပုဂ္ဂိုလ်ဒီဥပါဒယလျောမြင်ကြောင်းလေးဘုရားဒီဆောက်လို့လူတာဒီသောတို့တရားရဲ့ကြောင်းလေးဘုရားတော်ပုဂ္ဂိုလ်ဒီအပါဒ မွေဖြစ်ပါပေတည်းဆုံးလိုက်ကြောင်းတို့လူရ လေးရှိဖို့ပဲကိုတော်တို့ကတော့ဘလောက်တရားဟောကောင်းတယ်သူကြောင့်ကြီးပြီးရင်တရားဟောကောင်းတယ်သူကြောင့်မပြီးရင်တော့တို့အချမ်းလေးကြက်တော့အဲကြောင့်ရောင်းကိုလူရရောင်းကိုလူရမနေ့ကဘေးတယ် လူရသာမုလူရလုံးဆုံးပါလုံးဆုံးပါသာနာပြောက်တော်သည်သာနာပြောက်တော်သည်သာမုလူရလုံးဆုံးပါသာနာပြောက်တော်သည်ဒီလိုပဲလားအဲကြောင့်ဆောင်းတော်ကြီးပြီးတဲ့အခါကျတော့ဘုရားကပုံနာလေးကဘုရားမှုရှိတန်ခါပြည့်ပြည့်အပြည့်ရောအပြည့်ဘုရားရဲ့ခေတ္တလို့သံဃာ့ရဲ့ကြွယ်ကြဟောတာရတာ၆ပါးလို့ဒီဆွမ်းဖက်ပါတယ် အဲ့ဒီကုသိုလ်ဘယ်နှမျိုးရပါဒီဟာတန်ရှိကုသိုလ်အဲ့ဆုံးဖြတ်ပြီးတော့မလုပ်နဲ့ ကုန်လိမ့်မှာတင်သွားတယ်။ဘုတ်တော်ကတည်ရည်။အဲဒီမှာဆိုသမာဓိတိကသမာဓိတိကရဏသရဏမုတ်ချကုသိုလ်တို့ပြန်တယ်။မုတ်ချကုသိုလ်တို့ပြန်တယ်။သမာဓိတိကသရဏမုတ်ချကုသိုလ်တို့ပြန်တယ်။အဲဒီတော့ငါတို့သုံးပါးရဲ့အကျိုးတရားတွေပြောရင်တရားမှုဆယ်ရတဲ့မှု လို့ဘုန်းကြီးတို့ပြောလို့ဒီကရဏဂုံကိုဒီနေ့ဘုရားဘာသာမျိုးလောကကဒီဆုံးနေကြဆိုတော့အာရဏလိုက်ဝင်တိချေဆိုတော့မနေတော့ပုတ်ပြက်ပြက်ဖြစ်နေရအဲ့တော့ကရဏဂုံကဟိန္ဒူဝိတ္တေသမာဓိမုစိဘာသာချမ်းများတို့ရဲ့ဘုရားဘာသာဘက်ကိုကူပြောင်းချေဘာမှလုပ်ချင်မလို့ဘုရားဘုရားသာနာပြုလုပ်မှုဆိုတဲ့အတိုင်းပုံကံဤအကျိုးရတာ အဲဒီငါးမျိုးမှာယုံကြည်ပြီးတော့အရဏဂုံသုံးပါးကိုပြီးပြင်းအောင်ဆိုလိုက်ဘုရားအာမဝင်ဖြစ်သွားတယ်။ဘာဖြစ်ဘုရားဒါကြောင့်အရဏဂုံသုံးပါးကိုဘုရားဘာသာတို့ရဲ့အသက်ဘုရားဘာသာတို့ရဲ့အသက်ဟာအေးဝိနည်းရှိတော့တော့ဘာသာရေးနဲ့တက်ကကြည့်ရင်သူကြောင့်များမှာအဲ့ဒီတော့လည်းစောတိနဲ့ပြန်နေတဲ့အလိုလိုငါးပါးကိလာပြီးသွားတယ်။ငါးပါးကိလာသိကြခံကြတာဘလို့ အကျိုးပြည့်ပေါက်ရင်တော့ချိန်ပြီးငါးပါးပြတာဉာဏ်ယူပါရှင်းပါတဲ့ဆယ်ပါးကအမှုနေပြီးလို့ယူပါအဲ့တော့စွန့်ရည်တတ်ကြီးမှာလေအရဏဘောငါတို့တော့ပြုမိတော့ကဒီဟတ်ရှင်ဝိရမှာလည်းပဲအမိဒီကရှင်ဝိရဥထာယနေကရှင်ဖြစ်တယ်အာရိယမဝိနိရှုရမှာဟောရှေယရောတတိဒီကရှင်တော်မှာဒီတဏ္ဍာဘုံသမားကိုပြီးပြစွာဆုံနိုင်မှဒီကရှင် ဖြစ်တယ်။ဒါဖြစ်။ဒီအရာကြောင့်လောကဒီလားချင်းဖြစ်ဖြစ်၊ဘဝဒီလားချင်းဖြစ်ဖြစ်၊အရွယ်တန်လည်းဖြစ်ဖြစ်၊အရွယ်ကြီးကြီးဖြစ်ဖြစ်ကိတကနာယာယိခိုက်တာဟုတ်တဲ့ဒုံလဘဒီလားရှင်ဖြစ်ဖြစ်သေတဘာသက်ဆုံးဟုတ်တဲ့သာဝရဒီလားရှင်ဖြစ်ဖြစ်အဲဒီကရဏကိုဆုံးနေတဲ့နိုင်ငံထဲပင်တိုင်းတာ၈ပါးဒီကအလိုလိုတွေပါနောက်တရားကျင့်ကြတဲ့ပုဂ္ဂိုလ်တွေဟာဆွေမျိုးတော်တော်မတော်တော် ခိုင်သုံးဆောင်ရလို့ညာသာမဏေကျင့်တဲ့တတိယ55ပါးမௌချကျင့်ဒါကြောင့်ရှင်ပါးနဲ့55ပါးပေါင်း 63မှာတရားရှိတယ်ဆံမှုစိတ်ပဲဝါတယ်ရှင်များတာငါရဲ့အဖို့ကမေဝေဒီဝေပါတိပါမီကြီးတွေတွေ့ကြည့်တွေ့လေအဖို့အမနမနေနေလေကငါ့ကိုရှင်းဖို့နဲ့ငါဒီရှင်းဖို့ခံတတ်တာဒါရမလူရဲ့သင်္ကန်းဆွမ်းကြအဝတ်ဆွမ်းကြောင်းချေဒီပစ္စည်းလေးပါကိုသာမိပရိဘောကပိုင်ရှင်အနေနဲ့သုံးဆောင်နိုင်အောင်ဟေးပြီးတော့ဘုန်းကြီးတို့အမွေကအနေအချင်း အဲဒါယိသပရိဘောကအမွေကားလေးအလေးသုံးတော့အောင်ဆိုပြီးတော့ကတိကိယကိုဆန္ဒပါကျင့်စာပေတရားဒီနှစ်ပါးကိုလေးလေးစားစားနဲ့အထုံရမယ်တဲ့မှန်လားမှန်ပါဗျာဒီအဲ့ဒါသတိထားရဒါကြောင့်လေအာသမဏဂုံသုံးပါးပါလေတရားပြည့်တဲ့အဲဒါပြည့်စင်ရောက်နေတယ်လက်ရှိကလေးအတ္တဟာသမဏဂုံ ရင်မဖြစ်သေးဘူးဆရာရင်အားတွေဟောတတိကိုရင်ဟောမှာဒီကရဏဘုံသုံးပါးကိုပြည့်ပြည့်စွာဆုံးနိုင်မှကိုရင်ဖြစ်အဲဒီကရဏဘုံသုံးပါးဆုံးရင်လည်းဂိုင်းနေတော့ကကိုရင်မျိုးကကိုရင်ကိုရင်နဲ့ကိုရင်ဒီကိနာနာရိုင်းမိုက်တောင်းတဲ့လောဘကိုရင်ဒီဘဝတန်ဆောက်တဲ့အာဝရကိုရင်တရား39ပါးကိနာပြီးသွားပြီအိမ်7ပါးဓာန်7ပါးဝိတိ14ပါးပေါ့ ဒီကိယ85ပါးထဲ109ရှိပါလေ။ဘယ်လောက်လဲ။တရားကိုမှဝိညာတရား7ပါးနဲ့ဒီအဲ့ဒါပဲဒီနေ့ကသင်္ကန်းဘုရားကဗန္ဓတိပါဒဝေရမဏိဆိုတော့တို့လူတွေကကုညီတွေက7ပါးလို့သိစခဲ့တာ။အမှန်ကတော့ဆိုးဆိုးမဆိုးဆိုးတရဏဂုံသုံးပါးဒီတရား19ပါးဒီလားအလိုလိုဒီပါ။ ဆိုပြတာကရေစမ်းဘုရားမျိုးဆိုလို့ငယ်ရွယ်သူများကိုရှင်းပြနမူနာစံပြဆိုပြအဲ့ဒါကိုကြီးဓမ္မတိကဘယ်လိုလဲဒီတရားတစ်ချက်ကိုပါဗျာအဲ့တော့ဓမ္မယုံသုံးပါးလဲဆရာရောတမီရောပြရဆရာကသာပြရွေးတပည့်ကမပြရင်ဘောသူတို့ဘောသူတို့လည်းဖြစ်မယ်ကိုယ်ရောမဖြစ် ဘယ်ရင်ကလေးပြင်ထားလို့ပြီးပါရဲ့ဆရာကတရိုးမရိုးနဲ့မမြင်တဲ့ဟောသူတို့ဟောသူတော်ပဲဖြစ်မယ်အဲ့တော့ယနေ့ဒီရှင်းတရားဆိုပြီးတော့ရည်ရွယ်ဖို့ပြုရတယ်သောသောကရိဒ္ဓနိုင်တရားမကတစ်ထောင်တစ်ထောင်တစ်ထောင်တစ်သိမ့်နဲ့ဖြစ်နိုင်ဒါပေမဲ့တကယ်ကရိဒ္ဓထားတယ်ဝိလာရှားပါနေတရားပြအောင်ဆိုပြီးတော့လည်းအလုံးကောင်းရင်ပြီးတော့သင်္ကားလို့ပြေတာဝိပ္ပိနဲ့ဘုံရတယ်ဗါတယ်ဘုံမှာပြေမောင်းတယ် ဘယ်ကိုရင်တရဏဂုံပြီးမယ်ဘယ်လိုလုပ်သိမလဲမသိဘယ်လိုလုပ်ကိုရင်စစ်ဖြစ်အဲအတုဖြစ်အဲဒီကိုရင်ဟာကနာရဏမနိုင်ငံကြည့်သူလူလာတဲ့သင်္ကန်းဆောင်ရောက်ကြည့်ပစ္စည်းတွေပါကိုဣန္ဒပရိဘောကတွေ့ပြီးတော့တာတဲ့တွေ့တယ်ထေရပရိဘောကခိုးစားတာတဲ့ဒါကြောင့်အရှိအတွက်ကိုမှားတာဒီကိစ္စတွေကကိုယ့်အလိုရှင်လောင်းများပြီးတော့ ကိုယ်လူကိုယ်များပြီးရမင်းတို့ကပြုတ်ကနေပြုတ်ကနေချုပ်ပြီးကိုယ်ကိုပေးတာတုပ်ပဲဖြစ်တယ်။ရွှေဟာဆရာဝတ္တဆက်ချောင်းတရားရည်ပြမှာအာနာပေါက်သေးလေးလေးကျော်တတ်။သနာဝတ္တဆက်ချောင်းပဲလားရည်မပြည့်ကာလပေါက်သေးတမ်းမလား။အဲ့ဒါကိုယ်ရဲ့ရှေ့မှာရည်ချင်းပြီးလို့ရတယ်။အဲ့တော့ဘိက္ခာယီဘုရားကြီးငယ်ငယ်ကိုတော်မြစ်တဲ့ငယ်သားနဲ့ကဲတယ်ပဲဒီဘုရားဆိုတာလို့ ကိုရင်လေးနဲ့ငယ်ခွန်လေးသားရွယ်ငယ်သားနဲ့ဂုံးတဲ့ဒီကိုရင်တပါလို့အသောတာမြင့်လက်ထက်ကနိရောဓဆိုတဲ့ခွန်လေးသားကိုရင်ဟန္တာမြည်ပြီးလူကြီး38ခုလေးဘုရားတာဖြစ်တယ်။အရေးအချင်းပြီးဘုရားကံလို့ရှိပါမင်္ဂလာပိလားအဲ့ဒါကြောင့်ဆရာကကုတွယ်ပြီးတော့တကယ်ကိုရင်စစ်ရည်ချင်းဖြစ်ကိုရင်ဖြစ်အောင်ဗရဏဂုံတော်ကြီးပြီးအောင်လေ့လာပါ ကိုကြီးရပဲတရားတစ်ဆက်ကိုပါတေကာကိုကျမ်းသာနားလည်အောင်ပြီးတော့ပြည့်စုံခန္ဓာလေးပါပရိဒိတ်လေးကိုသင်္ကန်းဆွမ်းကြောင်းရှိသင်္ကန်းဝတန်းယုံတာဆွမ်းစားတာကြောင်းဝင်တိုင်းခတိုင်းရှင်းပြီးဝဲတိုင်းအဲဒါပြည့်စုံခန္ဓာရှင်ရင်ဟာအဲ့လိုမှမဟုတ်ရင်တန်လေးတစ်ချိန်မိုးမလေးကြတော့ရှင်ရင်ဟာမရှင်ရင်ပဲတားရင်ဘုရားပြောတဲ့နေရာ အဲ့တော့ဆွမ်းကတ္တမရှိရင်လည်းတန်ငယ်ရဲ့တူဆန္ဒတန်ငယ်ရဲ့ရှိရာခိုင်မြဲတဲ့ရှိစာသရုပ်ရပါဒနာရကုသသမီးဒီလားချိန်ကိုရင်ဥဒိမှုပြတဲ့ကုသိုလ်ရတဲ့ဒီချိန်ကဘာအကုသိုလ်တွေဒီညာဆိုတာထက်တယ်။ဒါကြောင့်တကယ်ဒီချိန်ဒီအစ်မှဖြစ်ဖို့မလိုအပ်ဘူးလား။လိုအပ်ပါဘူး။လိုအပ်ရင်ပြင်းနေတာ။အဲဒါကြောင့်သရဏဂုံသုံးပါးဒီကိုရင်တို့ရဲ့အတ္တ ဝေရောရဲ့အလတ်သရဏဂမဘောဒီနောက်တစ်ခါကျတော့ရည်ရှိုးလို့မပြတ်အောင်ပရဏစတိကောင်းလာတယ်နှလုံးသားကိုပရဏစတိကိုထုတ်ထားလိုက်ဓမ္မအေးမှာနာမမနေ့ကပြည့်တဲ့မင်းလိတ်သာရည်ရှိုးလို့ပြတ်ကုန်ပြီတော့မှာ ကြီးနေတာဟောဒီတဏ္ဍကိုသုံးပါးနဲ့ခံပေးရဆရာသမီးအလိုပိသယံဖြစ်တဲ့ဒေါ်ယံဖြစ်ဖြစ်ဒေါ်ယံဖြစ်ဖြစ်အာလပိသယံဖြစ်ဖြစ်ကိတ္တကယာယီဒေါ်လောတယံဖြစ်ဖြစ်သေရဝတ္တဆုံးတဲ့အာဝရယံဖြစ်ဖြစ်229ပါးဒီလားတဏ္ဍကိုဆုံးနေတဲ့တဲ့ပြီးသွားပြီဗျာအဲ့ဒါကြောင့်တဏ္ဍကိုသုံးပါးပါလေညာ သာသနာမဟာတော်အတွေ့ညတိစတုဒ္ဓကမ္မဝါဒနဲ့ရာလူကြီးရာဘုရားခေါင်းဝါမြောက်မှာလိုက်ခွဲတယ်။အဲဒီလူကပဒါတွေဟာအပြောပါမော်ကြွားနေတဲ့သာရှင်တုညာတာတွေဟာပုဂ္ဂိုလ်ရဲ့ဗတိကိုရင်ဖြစ်ဝေဒီလာဘဝဝေယဗတိဖြစ်ဖြစ်ရာဒီလာဘဝဘယ်သူမှမရ။အဲဒီတော့အတုတွေများနေရင်အရှိအကွဲတတ်တာ မှန်ရလားမှန်ပါဗျာအေးညာတော်များကြတော့အေးပြိဿတွေ120ခေါ်တာပါအချမ်းသာနားတယ်မေတ္တာဘာဖို့မဆိုအေးမင်းကြီးရံ120ခေါ်တာဒီလေးလားဒီလားဒီလိုကနာလေးပါပရိသေရောမင်းချေပြမလားအဓိပါတိယောဂီလေးလားအဓိပါပါတိယောဂီလားပစ္စယနာလေးလားဒီလားဣရိယနာဝရဒီလားပါတိကောကနာဝရဒီလားဒါရောမင်းနားတယ်လားဒကာရဏမဒကာရီရဲ့အဖြစ်ရှိရဲ့ ဘေးကုလလူနာနာရှစ်ပါးဆိုတာမင်းနားတယ်ဘေးပြီးတော့မာသောရှာမိရေဆိုတဲ့အနိန္ဒနာ22ပါးဘေးချင်းနတ်တိုင်းတိုင်းရိုက်ရေရာတတိကေတတ္တလို့စာမိလို့စာသတိလို့စာဆိုတာဒါနေမင်းနားလို့ပါဒါနားမယ်လေဘလို့ပါလိမ့်မယ်ဒါလည်းအောင်လို့ပါလို့ရှေးရတဲ့ကလေးချင်းချင်းကိုလိုတာပြီအခုကအရေးတက်တာများတယ်အရေးချင်းမရှိတော့ ရွှေသာသာဝရဆက်ကြောင့်ကသာမပြည့်ရင်ကာလပေါက်စည်းတံမလားအဲ့ဒါသဘောပါအေးအဲ့ဒါဒီကိရိတွေကတနစ်ဓမ္မကြီးရန်လားနေတဲ့ခုကြတော့ဘောင်းလေးဒီငါးလေးဝတ်လိုက်အဲ့ဒီတနစ်တိုင်းအဖြစ်ကြီးချီလို့ဘောင်းလေးမချီချကိုမချီဒီမချီမချီပါဘူးပို့လို့တော့များလားတို့ကြောင့်များဓရဏဂောသောမနဲ့ငါးပါးတိကတိရဲ့ဘယ်တော့မှမရဲကြဘူး ဒီကနေ့ဘုန်းကြီးဦးကြီးဝတ်ပြီးမှာကိုဒိတာဗနာမရှိမှာမသိဒီလိုဗနာလေးမှာနားမလဲဒီစတုပါဠိတော်ဒီလေးမှာနားမလဲရင်တော့အာဇီဝမရှိခဲ့နဲ့နေအပယ်လာလိုက်ွယ်လေတရားဝိမပညာနာချွေရလေကရုဏိပုဂ္ဂိုလ်ပြီးတဲ့ပြီးတော့ဒုလဘဝနာပရထာရှိပေါ့ဒါပြောတာမိမမင်းခါတရားရှိရှိခုနနားမလဲမင်းအားလို့မင်းကတော့ဟောတဲ့ဒုတိယပြန်လာခဲ့တာ ဒီကကဒါလေးများနေတယ်တပိရကတာဤနေနေချိန်ရက်နေနေစာမေနေတရားအားဒီနေ့ခုပဲဒီနေ့ခုလည်းတခုကိုယူရမယ်ဘုရားသခင်အားလို့ဒါမှရှင်ကောင်းရဟန်းကအရင်ပြည့်တဲ့ရှင်ရဟန်းဖြစ်မယ်ဆိုတာအာယုံသဘောပါတော့ပြီဒါကံကုမာရေစွာအားဘုရားဘာသာတို့ရဲ့အသက်ဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီ စွမ်းအားရှိတဲ့အကျိုးအကျိုးဆုံးတတ်တဲ့အချက်အလက်ဆုံးပဲအဲ့တော့ဘုရားဘာသာတွေကဘုရားတရားဘာသာအပြင်အခြားကိုယ်ွယ်စရာရှာဖို့လိုသေးတယ်မလိုပါဘူးဗျာအဲ့ဒီတကယ်လို့ကြီးချွေချဖန်မှုတဲ့ချက်ကြီးတရားထူတာလေတကယ်လို့ပြည့်ရဲ့ပဲ အိမ်မှာတက်ကြည့်လိုက်ရင်မရသေးပုံပါလေအောင်ဒီတိုင်းမှာလူသားသူကိုအောင်ဘုံမောရကလူသားချွေကျော်ရွှေဘောကျော်သမင်းညာအာရတိချက်ကြီးတော့မောင်ချိုအိမ်တွေပါလေဒီကကလူရှိကြီးဘယ်လိုပြောင်းလဲဒီလိုပြောင်းလဲဘုံမှာမိမိနာဘုံပါဘေကုနာအမိညာနာ လာပြီးတော့ကိုယ်တော်ကဘုံဘုံကောင်းလို့ပလုံးပလောင်းနဲ့ဇာတာဘုရားရှင်ဇက်ကအာရအာရလို့အဲ့ဒါလက်ဒီဆရာတော်ရှိတာအေးနာမေရောညာလက်ညာပါရမမတွေးမခေါ်တို့နာမေရောအစွတ်အပြတ်အယုတ်တမဟာပြောတဲ့လားဘာမှမပြီးပုံမှန်မရှိဘူး။အမှုကြီးဆွဲတယ် ဟဲ့နိုင်ပြီကျုပ်တို့တတ်ရှင်လေးဆောက်လို့နတ်ကနာတွေပြေးတယ်ဘုန်းကြီးတွေနားခွဲတော့ပဲဘုန်းကြီးတွေကတင်တော့ဘာသာရေးကောင်းတာကိုယ့်ရဲ့ဘာသာကောင်းတော်နေလုံးဝရှင်ရင်းနဲ့ချက်ပြီးတော့မြေသလားရုပ်တရေဆိုတဲ့ဒီမှာတပတ်မှာဘုရားဝိတ္တရဲ့ဘယ်နာပေါ်မရှိကြံနေအကုန်ရှိတယ်အဲ့ဒီလောက်ဒီလူတွေဟာအကြပြင်းနေကြပြီအစွဲခံနေကြပြီ လို့ရန်ကုန်မြို့ကတော့ချီးကိုကြီးမဲတော်နဲ့တဲ့ချီးကိုကြီးရအောင်မိုက်ပါဖြစ်တယ်ဒါမျိုးကားကြီးပြီးတော့ချီသေးတယ်ကျွဲတော်လေးလို့လည်းဟောပါတယ်တတိယဘုရားတကယ်တဲ့ရအောင်ပါနဲ့ပါဖြစ်ပါမျိုးရှိကုန်တာမှတ်တာပီလာအမှန်ပညာဖြစ်အကျိုးအပြည့်တော့ဒီနေ့လည်းသတ္တလောတ္တမနစ်ရှိဟောဤခါတာဟော တတ်တတ်လို့စားရတယ်ကိုယ်တော်တော်မှမရဘူးပြိတာ။ဒီလားမာလူပညာရှိနေပါရဲ့။တကယ်လို့လိုအပ်ရင်လူတွေကတတ်တတ်လို့တတ်တတ်လို့စားပါ။မင်းတို့လည်းတတ်တတ်လို့စားကြလို့အတိလေးပြောမှာဘိဓကတော့ရှာရည်နဲ့နေရဘယ်မှာမှမရှိဘူး။ဘုန်းကြီးအားဆိုဒကာရမတူရမယ်တက်အောင်စားရည်ပဲ။အဲလူလူတတ်တတ်လို့စားမှအချင်းပြီးတော့မီးရောဟောလို့ ပြီးတော့လက်ပြီးဇွမ်းအေးအေးအေးအဲ့လိုသာလူတွေကလက်ကင်တော့မိမစွန်စားတဲ့ကိုပေါ်ကြာမိမစွန်စားတဲ့ကိုပေါ်မဲ့ဒါကြောင့်လူတွေမဟုတ်ကဟုတ်ကနေတဲ့ဟာတွေကိုဟုတ်ယူပြီးရရင်သာသနာတော်ကိုယ်လေနောက်ဆုံးတပါးမျိုးနဲ့ဉာဏ်မှတ်ပြီးကြောက်ဘာသာရေးလေးကဟိန္ဒူဘာသာဗုဒ္ဓဘာသာခရစ်ယာန်ဘာသာအစ္စလာမ်ဘာသာတို့ဘာသာအတူတူအချင်းကြီးအားရှိတယ် အခုအရေးအတွက်ကြီးနဲ့အောင်ဆုံးရှင်ရောက်ပါအဲ့ဒါဘုရားဘာသာဝင်ရဲ့ဘုန်းတော်မှာမှတ်တယ်ခိုင်ခြင်းမှာတန်ဝင်မဲ့လို့ဖြစ်တာမှန်ရလားမှန်ပါဗျာအားကြောင့်ဘုရားဘုရားဒီစနစ်တည်းကအကုန်လုံးမျက်စိနဲ့သာနားလည်တာနဲ့ဒါအဲဘုရားအမောမှာတရိစ္ဆာန်ဖြစ်တဲ့ဝေကိုဘေးယူပြီးတော့ကောင်းမတရားတိုင်းနေတာဒါအလုံးနဲ့လက်ခံကြတယ် အောင်မန္တလေးပလဲနေရမေဘူးသဘောတော်လာမှာလို့လေဘဂုဝင်နေတော့ပဲသတိတက်တော်ရဘူးရဒါဝိပုဒ္ဒလေးအဲဒီမှာတရိစ္ဆာန်ဖြစ်တဲ့ငွေကိုဘုရားကောင်းမွန်တင်လာတာကိုအာအဲ့ဒါလူတွေကဝိုင်းဝန်းနေကြတယ်အဲ့တော့လေဩဝါဒတရားတွေပါပြော ဘုရားလက်ကြီးရဲ့ဘုရားလူကြီးဆိုတဲ့ဘောဘကအရှုပ်ရက်ကဒီလိုဖြစ်တာကိလေသာကိလေဘုရားဘုံကကိလေသာကိလေနဲ့အဟိတရိစ္ဆံဖြစ်တဲ့မွေလိုကောင်းတော်တင်တာဒါကိုပြီးလို့ဆိုတဲ့ဘုရားဘာသာဝင်ရဲ့တရားတော်ကိုပြောဒီနောက်တော့ဒီမှာလူရဲ့ဒီကိလေဘုရားကိုဒီငွေကြီးတွေတင်တာမတော်ပါဘူးဒီထဲကမနေရပြောခဲ့လို့ခဲ့ကိုယ်ဘာသာနဲ့ဘာမှလာအောင်မရှိတော့ဘူးအဲ့ဒီလိုသာလုပ်နေဒီသာသနာပွဲပဲ ဒီတဲ့ဘက်ကဒီကိကလူတွေကအဲ့ဒါပဲဟုတ်လားအဲ့ဒါလူဆိုတော့ကုသိုလ်ရှင်ကုသိုလ်ကကြီးလာတဲ့ကိုဘုရားမဖြစ်တာကြီးအမပြိုင်းတာတော့ရွှေပြိုင်းတာကိုတော့ကြီးတာတော့ရွှေကြီးတာကိုတော့တဲ့ကဲဘောမှာတဝိပိရတာစိတ်ဆံကြီးရဲ့တကူကြီးကဲမြောက်အေးအဲ့ဒါဒီကမဟာမာရ ရိတ်မွေးမရအားလုံးပြိတ္တာကြီးဓာတ်ပုံတွေမကြီးကားကြနေတယ်အများကြီးရှိဒါတွေအများဝမ်းကံလို့ရပါဘယ်နဲ့အဓိပတိလူရပေါ်မှာမွေကြီးတင်တာပြီးတော့မှဝေယသစ္စာအေးပြောရပြောရပါတို့တွေရတယ်ကိုယ်ကိုယ်ကဆွမ်းအားလို့မယုံကြည်ဘူးဈေးဆိုင်မှာမျက်လုံးပြူးပြူးတွေဒီကြီးအာရုံဒီကွက်လူနာတွေတိရစ္ဆာန်ကိုယ့်ရဲ့လူသားအားလို့တိရစ္ဆာန်အားလို့ အာဝိတော့ပြင်ကြပါဘာရုပ်တော့ကြောင်ရောက်ရှိပေါ်ရောက်တယ်အေးပြီးတော့ဘုရားတော်ရှင်ခံတယ်ဘုရားတော်ကိုကြည့်မြေခံတယ်ဘုရားတော်ကိုကြည့်တယ်သွားပြီအဲ့ဒီတော့ဘာမရလဲချာကိုပါလာလားလေဘယ်လိုလုပ်ရှိမလဲမပြီးတော့ခံရရှိဆိုတာလို့တရိစ္ဆာန်သိပြီးတော့ဥဒါလေကလေးတွေကောင်းကောင်းနဲ့ဘုရားပေးဝဲတယ် ကလေးတွေချောပေါင်းနေတာခွေးကိုဝဲရအလုံးကလေးဆန်တော့ကလည်းရပ်ကုန်တော့လူတွေရစိတ်ဓာတ်တွေညံ့ချင်းကုန်ပြီဘာသာရေးကလုံးဝမယူဆိုင်အဲ့ဒါလေးပြန်ပြီးတော့ပြိထားတာခိုင်းတော့ပြီဒါကြောင့်မာမေတိကမာမေတိကအရဏ လီလာမှုကိုဘောဒါတော့သမိတ်တွေတော့ငါဘုရားဘာသာနဲ့ပြောတာဒါကြောင့်လူလူတွေကကိုအေးမောင်တော့မမေ့ဘူးညာဒါတွေကြတော့မေ့ပြီဘာသာရေးဘာသာရေးမေးလိုက်ရင်စာရည်သံမောပါကြမှုဖြစ်ရှေ့ကိုပါရှိတယ်လူလူဒါကြောင့်ဘုရားတော်တွေအရှင်ကြီးကျင်းပါရတယ်သာဝကိသာတွေကြည့်ရတယ်အခုနိုင်ငံတော်ကမလ31ရက်နေ့အထိအဲ့ဒါဇာတိရဲ့ပေါင်း9000နဲ့2000 ဟုတ်လား462ခုတရားတို့ကြောင့်ပဲအဲ့မှာရောင်ရင်းစာကြီးတဲ့ပုံပဲဒီလိုကဟောပြရပါလေအဲ့ဒါကြောင့်စာကြီးတဲ့ဒီမှာလည်းပဲဖွင့်တာကောင်းတယ်ဒါပေမဲ့လို့အကျိုးစာပေနဲ့စိတ်နဲ့စာပေဖွင့်ပြရအစိတ်နဲ့စာပေဆိုတာကံတော်ဘောတုမဂ္ဂဝိဒလက္ခဏာရောရှိအဲ့ဒါစိတ်နဲ့စာပေပဲ အကျိုးပြုသမေယဓမ္မရတိဓမ္မယရဏဘုရားဓမ္မဓမ္မဓမ္မမြတ်မြတ်မင်္ဂလာမောင်မြတ်ပိုင်းအာမလာမိဒေါတာဒါကတကယ်သာသနာရှေ့မှန်ကိုရေးသားထုတ်ခဲ့တာဒီပြရဘာသာရေးစာလုံးနာမိတာနဲ့အုံဖွားတဲ့မိတိရအဲ့ဒါဒီလေတို့ကလည်းမလေးမျက်စိနဲ့လမ်းမစီကိုလိုလာပြီအကောင်းဆုံးကတော့တနေ့ကိုဘုန်းကြီးတို့ရှင်မျက်နှာဘုရားဝစာကိုကြည့် ခြေရဲတွင်စာမျက်နှာ100ကားတွင်စာမျက်နှာ300တနေ့တွင်စာမျက်နှာ3000နဲ့600နားနေရင်ဒီကလုံးကိုကျွတ်ဒါလို့ကျွဲဟောင်းတဲ့နှလုံးသားမှာနေထိုင်သွားပြီဘာသာရေးယူမှန်သွားပြီအခုတော့အလုံးပေါင်းတဲ့အရှောက်ကတော့ကာယတော့ဝိထုမကတိဝိရနဲ့နာမည်ဘာသာဆုံးနေတာပြီးပြီကျန်ရင်သာသနာကွယ်တော့ဘာသာရေးတိညွတ်တော့အဲ့ဒါကိုဘုရားတို့ကဓမ္မများအထူးယူစားပြီးတော့တရားဥစားပြီး တဏိရှင်မျက်နှာကြည့်ပါဒါချုပ်လို့ပြောတာဒါဤဆရာကြီးယုစုကဗရဏမအောင်သတိစာမျက်နှာရှင်နှာလက်နှာ90ကြည့်ဒါကြောင့်ဘဝသာသနာစတဲ့လောကီရဲ့ဘက်ကအတူတူအကျိုက်ဆုံးအဂရမီသက္ကာကောင်းကြီးထုတ်လုပ်နိုင်တယ်အရွယ်ကြီးတော့ဘုရားစာပေကြီးရေးတဲ့အခါမှာမင်္ဂလာတုတ်ဝိတ္တတုတ်သုခမတ္တုဆိုတာဘုန်းကြီးတွေကတော့မြင်ရင်းပြုအဲ့ဒါစာကြည့်တဲ့ဂျေဇု ဘာကျေးဇူးလဲဒါတော်မှအဲအားရဘုရားပြေရောသောတနာဆိုတဲ့နေရာမှာကုသကတော်တော်လိုသွားလေဝိပဿနာမပါဘူးတကယ်ဝိပဿနာထောက်ရတဲ့ခေတ်ကြီးမှာဝိပဿနာမပါဘူးအဲ့ဒါသင်္ကန်းလေးသင်္ကန်းဝင်လို့ရိတ်တာတခုရပ်သွားမှသူ့ရဲ့ဒါလည်းသောတနာဆိုတဲ့အဲစကားဝိပဿနာမှာအာရတဝိပဿနာမှာဆိုတော့ဟောဘုရားဟောတယ်ခင်ဗျားတို့ကဝိပဿနာရှိမှပါဘူး ဝါအတိတေပိတေကာယတေသာယိတေသံသနာအာရိဟောတိစားတဲ့အခါသတ်တဲ့အခါရက်တဲ့အခါခဲတဲ့အခါမှာရှိမှရအဲ့ဒါမှမှတကယ်ဘုရားပြီးတော့သောတနာဖြစ်ပါမှာဟောရဟန်းစားတော့သောတနာဖြစ်ပါမှာဟောဟုတ်တယ်ဘုရားလည်းဒီလိုတရားအားလုံးနောက်ကျသွားတယ်ဒီကနေ့မှပြောတော့ဒါကြောင့်ဘုရားကမှများမိမိတို့သာသနာတော်ရဲ့ဘက်ကအဲအားအကောင်းဆုံးတန်ဖိုးအပြည့်ဆုံးပါလေလို့ဆိုတာသိဖို့လိုပါတယ် မှန်တယ်လားခိုင်းတော့ပြီအခုသရဏဂုံကြီးတော့ဘာလို့တော့သရဏဂုံကြီးကသရဏဂုံကြီးကမြတ်တိကမြတ်တိကမောချကုသိုလ်တို့ပြန်လေအဲ့တော့မြတ်စွာဘုရားကဓမ္မပိဋကလူပိဋက ခွေးခွေးလွတ်နေတဲ့သိတ္တထဲမှာအနုဘောဂေနာမေဓာဝိသောကံထောကံခဏိခဏိကမ္မာရောရတ္တဒေဝနေတနေမမအမတ္တနောရှင်းနှစ်ပိုက်ကကျောင်းတပါကိုစံပြစုပြီးရှင်းနှစ်ပိုက်ကပါလေစံပြစုအနုဘောဂေနာမေဓာဝိသောဟောကံဟောကံခဏိခဏိတပါအဲ့ဒီနှစ်ပိုက်က ကျောင်းလာလေးကိုစံပြစုပေးတာဘေကောင်းကြီးကျောင်းရင်ဆန်ချံပွဲအားခဲ့ရကြဝုဒနာကမတို့တုံမေတိတေတရားနာသူတော်ကောင်းတို့အားလည်းပဲယံမေနဝိယဝတိကျောင်းလာပုံနာလေးခဲ့လို့အားလည်းလို့ပုံနာလေးခဲ့တော့ပုံနာလေးလို့လို့ဆိုတယ်သူအဲ့ဒါစံပြစုပေးလိုက်တာပဲဘာကြည့်ပေးတာလဲ နဝိယဘောဂလေကဲ့သို့ဘုံငါလေးတို့အနုဘောဂေနဒီဘုံ၌ပဋိဋ္ဌဟိသောပမရေတိရှာလေတတိတရားတော်အဆုံးမှာထိုတရားတော်ဘုရားပြုလို့မိမိကဉာဏ်လေးကိုတရား တရားကိုရှုမှတ်ပါများအလုံးတိုင်းအားလုံးလိုက်တာဝိပဿနာဉာဏ်ရှင်းတဲ့တော့ပြေဩတာပတ္တိမတ်ဖို့ဒီနိဗ္ဗာန်မျက်မှောက်ပြုလို့ဩတာပန်ဖြစ်သွားပြီ။ဒါပြေပါ။ဩတာပန္နရာဇဝဟိသဝိကမုတ်တော်အယေရိသံယိတာဘုပြေတော်မှာကြာ။ဒီကေဘောတာကဘုနာမောနာဘောဉာဏ်ဖြစ်ပြီးဒီဘယ်တော့မှသူဒီပြန်ကြတော့ အဲ့လိုသောတာပန်ဖြစ်ခြင်းနေရာကောင်းတယ်မှန်ရလားမှန်ပါဗျာဒီသောတာပန်ဆိုတာသိတတ်ရဲ့ဖြစ်ရပြရပေါ်တယ်မှလူလဲဝယ်တယ်ကျိုးတယ်ကမ်းတယ်အားတယ်ဆွတယ်ပင့်တယ်ဘာပဲတော့မဖြစ်ရဘူးသောတာပန်ဖြစ်တဲ့ဘောဘောအောင်တန်းစာဆိုတဲ့ဘောကဘယ်တော့မှမဖြစ်ရတော့ဘူးကြည့်ရဒါကြောင့်ပြပြရမဖြစ်နေတယ်အောက်တဲ့လို့သောတာပန်ဖြစ်မှာဘောကတခါတည်းမျက်နှာလာလာတယ်စိတ်ကြီးရတယ် နောက်နေ့နေလုံးပြည့်တော့ဘေးလောကဘုံကြီးဟာမညီညွတ်ဘူးဗျာခုလိုတည်းဖြစ်နေတော့နေကြပြီအပဲသတ္တယာတိတိသက္ကာတိလုံးမိကိုလည်းပါရဲတယ်အဘုံလည်းပါရဲတယ်ဘုံကြီးကိုလည်းဆက်ရဲတယ်ဘုရားရှိလည်းပါရဲတယ်သက္ကာယပဲဖြတ်မှအပဲသတ်လုံးမဲ့ နာမည်ဥပဒေအဖြစ်နေတဲ့အတွက်အမေရဲ့အဖေရဲ့ဘုန်းကြီးရဲ့အေးအဲ့ဒါပဲဒါကြောင့်ဘုရားရွှေတယ်ဘာလဲလေဥပဒေမလို့ရတာပါရှိဘာမရှိဘူးဗျာသတ္တဝါပြပါရဲ့သုဒ္ဓမတ္တုသုဒ္ဓမကောတော့ဘူးဘီယူတော့ဘူးမသိတော့ဘူးနာမည်ကျတော့ဘူးဒီကားရင်မလုံးကျတော့ဘူး နေနေနဲ့ဗျာဗလာမစုံကတော့မကြည့်တော့ဘူးတော့မှတော့ဘလောက်ရာလို့ရှိရှိဘလောက်ရှိနေရှိကိုယ်ရဲ့အမှန်လေးပါဘုရားဆိုရင်ဘုန်းကြီးတွေအဲ့ဒါအရင်ဖြုတ်နေရတာလေတရားနေတာဒီလိုတော့လာပြီးဘုဘောအောင်နဲ့ဘုံမှောင်ဆိုတာအပေါင်းရောက်ပါရှိရကိုလိုကဘုရားကမလာရဘူးလွတ်လာသွားရင်တရားနေရင်ဖူးလိုက်အဲ့ဒီအကောင်းကြီးရှိနေရင်ဒါတွေပြီးတော့ဖြုတ်တယ်ဖြုတ်ရင်တော့တည်ပြီးမှမဖြုတ်ရင်ကြောင်းမြန်လို့ဒါပဲ ရှေးရှေးမပြောနဲ့မောပါအခုမင်းအင်္ဂလိပ်အင်္ဂလိပ်ဂျပန်နေတာယူရန်လိမ့်တာချင်းကိုဩစတြေးလျအခုယူရှင်းနိုင်တာရတယ်အဲ့ဒီမှာဗမာတွေရောက်ပြီးဒီကိစ္စတွေကိုထိပါနေအဲ့ဒါတော့ဒီဘာသာရေးမှာကိုယ်ဝေရည်လမ်းမှနေတယ်အဲ့ဒီရပဲတဏ္ဍာတရားရဲ့အိမ်နစ်တဲ့မင်္ဂလာပါအဲ့ဒီအယုတ်ကြီးတွေတွေ့အဲ့ဒီရုပ်ချုပ်လာမပြုတ်ငါတို့ကနင်းနေတာဒီခံပြက် လက်ဖက်စားဖြန့်တယ်လို့ပြောတယ်အေးအဲ့လိုကိုဒီနေ့ဘုန်းကြီးတို့ကခက်ကြမ်းရခံရရနေလုပ်နေတာနောက်ကလူတွေဟာဘုရားဗလာနဲ့ကိုယ်ဝယ်ရတယ်သိမှားပုံပဲဓမ္မဩဒါသဘောလုံးမှာစောင့်တဲ့ဉာဏ်ကြီးမြင်ဖို့တစ်ချက်မှသာကြီးပွားရေးကိုလုပ်နေတာတကယ်ကြီးပွားသလားဆိုတော့တောင်းတောင်းပြည့်တတ်တဲ့ပြောင်းပုံလေးနဂရဝါစာနဲ့ဒီစားစားခိုင်းဆရာကတိုင်းခိုင်းဘုရားသား ကျန်တော့ဘာမှမရပင်ကသမီးတော်မှာပါမယ်ရသောတာပန်ဖြစ်ရင်အာရုံဘဝမှာစိတ်ကြီးသွားရပါပြီအာရုံဘောပါပါလားအာရုံဘော ကြောင့်တဲ့မကတနာတရားအတုရွှေပွားပြီးဟောဒီသမ္မာယံဆိုတဲ့အကြောင်းတော်ဒီအမြဲအမိတိပါဒီကြောင့်ဖြင့်သစ္စာဆိုပြီးတော့ဥပဒနာမှာအတုရတယ်။ကိုင်းချုပ်အင်္ဂလိပ်ဝေဟာအင်္ဂလိပ်ဝေဟာအရိဝေဟာအရိဝေဟာသောင်းစွာခါလူသာသောင်းစွာခါလူသာလောကိတရေမလောကိတရေငြိမ့်ငြိမ့်ငြိမ့်ငြိမ့်ငြိမ့်သိတွေ့မှန်ပါ that he made uh, တရားလေးကိုအောင်းနိုင်တဲ့အသေးနဲ့ကပ်ပါလိုက်ဘယ်နည်းနဲ့ဖြစ်ဖြစ်အရှိနဲ့အတိကပ်လုပ်တာဝိပဿနာပါအဲ့တော့အမခံကောင်းမှုပြောတရားရဲ့အောင်းတယ်လို့ပြီးအန္တရာယ်ရဲ့အတွဲကပုံပြီးတော့ပြောပါမယ်ဘောရကဖြစ်ကြတာပြည့်ဩဖောင်းတယ်လို့မှဖြစ်ပြန်တပါးနဲ့ပါသွားဘာကြောင့်လဲအတူတူပဲမဟုတ်တော့ဒီဖြစ်ပြတာပဲဒီမှာဖောင်းတာတွေဖြစ်ပြီးတော့ပြတ်သွားပြီဘောလို့လက်စုပ်လက်ခံတာ ဒါတိုင်းမှာလေတမန်အသက်ရှင်ဖို့လူသားတိုင်းလေးကလေးကိုရှိုက်ထုံလိုက်ကြတဲ့အခါဝမ်းမိုက်ကလေးပိန်ကြသွားတယ်အဒီပိန်မှုရှိတရားလို့ပိန်ရလို့အတိနဲ့ခိုင်းအောင်မှားလိုက်ဘယ်နည်းနဲ့ဖြစ်ဖြစ်အရှိနဲ့အတိခိုင်းအောင်လုပ်တာဝိပဿနာပါအဲကြောင့်အာဇီဝဝစ္စလုံးဒေဝဝေဝုလညာလုံးဒီတိုင်းဘုရင်ကမုံလည်းတော့ရဲ့ဓမ္မလူကြဘလောက်ပြညာနေပါစေအရှိနဲ့အတိခိုင်းအောင်လုပ်ပါဝိပဿနာ ဖြစ်ပါတယ်တဲ့အစိုးရဟောအားလားဗရာဏမို့အရှုကအာယုံကိုဖြစ်ခိုက်ဖြစ်ခိုက်ကလေးကိုတိတိကျကျသိဖို့လိုပါတယ်အဲဒါအောင်ပဲပြီးမှအောင်လဲလူသားတိုင်းရှင်းရှားတဲ့ပိတ်ငယ်ကလေးမှာပိတ်ငယ်လူသားတိုင်းရှင်းရှားတော့တော့အဲဒီအောင်ပဲပိတ်ငယ်လေးကိုစွတ်စွတ်စိုက်တိုင်းနဲ့လုံးမရှိနဲ့ချုပ်မရှိနဲ့ဟုတ်တယ်အောင်ရှုအာမြန်လူကြီးမရှိနဲ့အာမြန်လူကြီးမရှိနဲ့ လုံမရှိနဲ့ချုပ်မရှိနဲ့ဟုတ်ကိုတက်အောင်ရှုလုံမရှိနဲ့ပုံမရှိနဲ့ဟုတ်ကိုတက်အောင်ရှုဖြစ်အောင်လည်းမလုပ်နဲ့ရက်အောင်လည်းမလုပ်နဲ့ဖြစ်ချင်ရုံသာသူ့အရှိသစ္စာပံကလေးကိုအေးပုံမှန်အနေအထားအတိုင်းရှုမှတ်သွားများဟောင်းနေပိနေလို့ဒီမှာတရားအားထုတ်ရပါဘူး တို့ချိန်နဲ့ဒီဘာမှဘူးဆက်နှစ်မိနစ်ခါခွန်မိနစ်ခါရအောင်ပါပြီဒီမိနစ်မှာဝိမာနိသာနိနဲ့တွေ့ရင်ဝဒနာကုသိုလ်ပေါင်း33ရ3မိနစ်27ကျော်ဝဒနာမှာပေါင်း20ရ30လို့ပြောတာအဲကရုဏာဝိပဿနာဟောလေဒီမှာတည်တည်လေးတိတာကင်းလေအမိမကင်းရရင် ရင်းရတာမဲ့ရတကယ်တော့ခုလိုတပြေးပြေးချင်းချင်းလွတ်တဲ့အာယုပြီးတော့ရှင်းမှသွားပါမှာအာရုံပြဿနာရအပြည့်၍မိမိတို့တို့ရဲ့မဉ္ဇဉ်ပညာနိဗ္ဗာန်ကိုရပြီဆိုတာကိုဘောပေါင်းအားချင်းလားဘုရားတို့တရားဟောမြတ်အလုံးစုံကြောင်းတော်ဆိုတဲ့ဆောက်ဘူးပါလိုပါတယ်အဲဒါကြောင့်ရောင်တော်ကြီးမှာေတရားဟောနာစာသင်္ကာဘာဝနာပွားမှာယမေရာ ကြောင်းကြီးတော့ဆောက်ထားပြီးတော့ဒကာမေတောက်ကထားရင်ဘာမှအကျိုးမရပါဒီပေါ်မှာစာပြေသားကြဘုရားဟောတဲ့ဂုဏ်တော်ဘွားတရားဟောတရားနာတရားအားထုတ်ကြမှာအားဖြင့်တို့ကြောင့်အလူပါမြတ်တယ်လို့ဟောပေါက်ပါဖြင့်အရေးအချင်းကြီးကြောင်းကြီးဆောက်လို့လူသားပြီးတော့တကယ်အဲပေတံခိုက်တံမှန်သောစာပေပရိယအလုပ်ကိုအထုသောတည်းကိုချခြင်း ပရိပတ်လုံးကိုအောက်ပေါ်နေတာအထုတ်ခြင်းလို့ဖြင့်ရုပ်သူတော်ကောင်းတွေဒုညင်းတဲ့နိဗ္ဗာန်ရှေ့မှာရကြပါစေလို့သာနာမတော်ပါပဲခိုင်းအာလုံးစုပေါင်းပြီးတော့ဆုတောင်းရည်စေချာအမြပေးဝေချာရအောင်ရှင်ဘုရားရှင်ဘုရားဤတော်များသည်ဤတော် Gracias. you.